တိတုဩဝါဒစာအခန်းကြီး1အခန်းငယ်1မှ4မှုသာနှင့်ကင်းစင်တော်မူသောဘုရားသခင်သည် ရှေးကာကလမရောက်မီဂတိထားတော်မူ၍ငါတို့ကိုကယ်တင်သောအရှင်ဘုရားသခင်၏ပညတ်တော်တိုင်းငါ၌အထာသောတရားဟောခြင်းအခွင့်အာဖြင့်တော်လျော်သော အချိန်၌နှုတ်ကပတ်တရားတော်ကိုထင်ရှားစေတော်မူသောအရာနှင့်ဆက်ဆိုင်သောထာဝရအသက်ကို မျော်လင့်သည်ဖြစ်၍ဖျားဝတ်၌မွေလျော်ခြင်းနှင့်ဆိုင်သောတမာတရားကို ဝန်ခံခြင်းအလိုငှာ၎င်းဖျားသခင်ရွေးကောက်တော်မူသောသူတို့၏ယုံကြည်ခြင်းအလိုငှာ၎င်းဖျားသခင်၏ကျွန်ဒီဟုသောယေရှုခရစ်၏တမန်တော်ဖြစ်သောငါပေါလုသည်ဆက်ဆံသောယုံကြည်ခြင်းအပြင်ငါသားစစ်ဖြစ်သောတိတုကို ကြားလိုက်ပါ၏ငါတို့ကိုကယ်တင်တော်မူသောအရှင်သခင်ယေရှုခရစ်နှင့် ခမည်းတော်ဘုရားသခင်ထံတော်ကကျေးဇူးကရုဏာငြိမ်သက်ခြင်းရှိပါစေသောအငယ်9မှ9ငါသည်တင့်ကိုမှားထားခဲ့နှင့်သည့်အတိုင်းကရတီကျွန်း၌မစုံလင်သမျှတို့ကို ပြင်ဆင်၍မြို့ရွာများ၌တင်းအုပ်တို့ကိုခံထားစေခြင်းငှာထိုကျွန်း၌တင့်ကိုငါထားခဲ့သည်အပြစ်တင်ခွင့်နှင့်ကင်းလွတ်သောသူမယားတယောက်တည်းရှိသောသူ ဖြစ်လင်၎င်း သူ၏သားသမီးတို့သည်ကာမဂုဏ်၌လွန်ကျူးသည်ဟုအပြစ်တင်ခြင်း၊နားမထောင်ခြင်းနှင့်လွတ်၍ယုံကြည်လျှင်၎င်း၊ထိုသို့သောသူကိုခန့်ထားအပ်၏။အကြောင်းမူကား၊သင်းအုပ်သည်ဘုရားသခင်၏ဘဏ္ဍာစိုးကဲ့သို့အပြစ်တင်ခွင့်နှင့်ကင်းလွတ်သောသူဖြစ်ရမည်။ကိုယ်အလိုသို့လိုက်တတ်သောသူ၊စိတ်တိုသောသူ၊စပျစ်ရည်နှင့်ပျော်မွေ့သောသူ၊သူတပါးကိုရိုက်ပုတ်သောသူ၊မစင်ကြယ်သော စီးပွားကိုတပ်မက်သောသူမဖြစ်ရဘဲ ဧည့်သည်ဝတ်ကိုပြုတတ်သောသူ၊သူတော်ကောင်းနှင့်အဆွေဖွဲ့သောသူ၊ဣန္ဒြေစောင့်သောသူ၊ဖြောင့်မတ်သောသူ၊သန့်ရှင်းသောသူ၊ကာမဂုဏ်ကိုချုပ်တည်းသောသူဖြစ်ရမည်။စင်ကြယ်သောဩဝါဒအားဖြင့်တိုက်တွန်းသွေးဆောင်ခြင်းငှါ၎င်း၊ငြင်းခုံသောသူတို့၏စကားကိုချေခြင်းငှါ၎င်းတတ်နိုင်မည်အကြောင်း၊ကိုယ်တိုင်သင်ပြီးသော သစ္စာစကားတော်ကို အမြဲစွဲလမ်းသောသူဖြစ်ရမည်။ အကြောင်းမူကား၊နားမထောင်ဘဲအချည်းနှီးသောစကားကိုပြော၍လှည့်ဖြားတတ်သောသူအများရှိကြ၏။အရေဖျားလှီးခြင်းကိုခံသောသူတို့တွင်လည်းအထူးသဖြင့်ရှိကြ၏။ထိုသူတို့၏နှုတ်ကိုပိတ်ရမည်။သူတို့သည် မစင်ကြယ်သော စီးပွါးကိုတပ်မက်လျက်၊မပေးအပ်သောဩဝါဒကိုပေး၍တအိမ်ထောင်လုံးကိုမှောက်လှန်တတ်ကြ၏။သူတို့အပါအဝင် အမျိုးသားချင်းပရောဖက်ဆရာတယောက်က၊ကရက်သားမြဲ၊မုသာစွဲလန်း၊သားရဲကြမ်းကြုတ် စာကျူးတုတ်တုတ်လူယုတ်ပိဟုဆက်ဆိုသည်ဤတက်တည်မှန်၏ထိုကြောင့်သူတို့သည်ယူဒဒဏ္ဍာရီစကားကို၎င်းတမာတရားကိုစွန့်သောလူတို့၏ပညာတို့ကို၎င်း အမှုမထားဘဲယုံကြည်ခြင်းအမှု၌စင်ကြယ်စေခြင်းဟာသူတို့ကိုကြက်တီးစွာ ဆုံးမပြစ်တင်လော့စင်ကြယ်သောသူတို့အားခတ်သိမ်းသောအရာတို့သည် စင်ကြယ်လျက်ရှိကြ၏ မစင်ကြဲမယုံကြည်သောသူတို့အားအဘယ်ရာမျှမစင်ကြဲသူတို့၏နှလုံးလည်းမစင်ကြဲကိုကိုကိုတည်သောစိတ်လည်းမစင်ကြဲသူတို့သည်ဘုရားသခင်ကိုတည်ယုံဆောင်တော်လဲအကျင့်အားဖြင့်ဘုရားသခင်ကိုညင်းပယ်ကြ၏ဆက်ဆုပ်ယွန်ရှာပွေသောသူ နားမထောင်သောသူ ကောင်းသော အမှုတစ်ခုကိုမျှပြုတတ်သောဉာဏ်မရှိသောသူဖြစ်ကြ၏